လူခဲ့တဲ့ရက်နေငယ်ကဥပဒနာဆောင်မောဆက်ဆက်ပြီးတော့ဌာနဆိုတဲ့အိမ်ကလေးအဲဒီသံတရားတွေသံတရားတွေကသာအင်္ဂါလေးတွေပေါ့ဒီအင်္ဂါတွေတွေက ဥစ္စဇံငကနဲ့ဥစ္စရာဇံငကအထုကယောဂီပုဂ္ဂိုလ်ဟာအရေးကြီးတဲ့ဇာတိနှစ်ပါးရှိလို့သူ့ကိုတော်လေးအချိန်ကြာကြာသဘောပေါက်လာလဲအောင်ရှင်းလင်းတင်ပြပါတယ်။ဆရာကဒီလိုဆိုတယ်လက်တရဒီလို စာတုနဲ့လက်တွေ့ပေါက်ဆက်လိုက်တဲ့အခါကျတော့အကျိုးရလကဒီလိုဆိုတာပါဒါလေးနိုင်ရှင်ပြီးတော့ရှင်းလင်းရပါတယ်သိလို့အလို့ဒါလေးတစ်ခါတည်းကပြောနေပါတယ်ဆိုဒီတန်တရားရဲ့ဆက်ရတဲ့တရားဒီဝရဏတရားရှိသဖြင့်ဆိုင်ကလေးတွေမှာအတီးအတီးအတီးအတီးပါလေ ထောက်ရဆန့်ကျင်တယ်လေးတွေရှိတယ်ဒီတက်ကသီလဝိဇ္ဇာရဲ့ထောက်ရဆန့်ကျင်တဲ့ဒီစာကဒီစိတ်ကိစ္စရဲ့ဆန့်ကျင်တဲ့ဒီကြည့်ကတော့ပြပါရရဲ့ဆန့်ကျင်တဲ့စိတ်ကိစ္စမုံလို့တော့ဒီမခံနိုင်တာပါဒုက္ခကတော့ဘုဒ္ဓဇဂုံစာရဲ့ဆန့်ကျင်တဲ့ရှိပြီးတော့ ဒီကကတာကတော့သမစ္ဆနာနိဝရဏရဲ့ဆန့်ကျင်ဘက်ပေါ့ဆုံးဖြတ်ဆိုင်ခြင်းလည်းအခုဇာအင်္ဂါ၅ပါးတဲ့ကပထမဇာအင်္ဂါ၂ပါးရဲ့အတိအကျ၆ဥစုပတိပ္ပစာတွေပေါ့လေရှင်းလင်းတင်ပြပြီးပါပြီဆန့်ကျင်ဘက်ဒီနိုင်ဖို့စာကတော့ ကိုယ့်ဘက်ကသူ့ကိုလိုက်စီနိုင်တဲ့နိုင်နိုင်တဲ့သတ္တတိရေပေါ့လေအားကောင်းပြုလုပ်ပြရတယ်။ထက်မြအောင်လည်းပြုလုပ်ပြရတယ်။အားကောင်းထက်မြမှဆန့်ကျင်ဘက်ကိုနိုင်နိုင်ပါရဲ့။ဟွန်း။ဒီတော့ဥဒ္ဒလေးကြီးအားကောင်းအောင်ဆိုပြီးတော့ဟိုပေါ်လာတဲ့အာယုကြီးရွယ်စုဖို့လေးကြီးအားကောင်းအောင်ဆိုပြီးတော့ စိတ်ကနေမလောက်ပါဘူးအတိတ်စ်ပေါ်တိုင်းစိတ်နဲ့ဘာဝနာစိတ်နဲ့ဟိုကရှုခွင့်အာရုံနဲ့တက်အောင်ရည်စူးရှိရတာတစ်ချက်တည်းလည်းရှိတစ်ချက်ဖြစ်သွားတယ်ဆက်တည်းလည်းဆက်ဖြစ်သွားတာအဲ့တော့များတော့ဒါတို့လာခွာလာသံသတိတွေဒီစီအားကောင်းလာတယ် ဒီတဲ့တစ်ချိန်လည်းရမ်းနဲ့တွက်လို့ရှိရင်ဘာမှအာမရှိတော့လည်းပဲအဲဒီအာမရှိအရာလေးတစ်ခုကတစ်ခုစသည်ပေါက်ဆက်လိုက်လို့ရှိရင်အောင်မကောင်းတော့အောင်လို့ဆောအားရဖြစ်လာတော့အများကြီးတော့ energy တက်လာတယ်လို့ပြောတယ်ဖြစ်လာတော့ဝိတက်ဖြစ်တယ်ဆိုလို့ရှိရင်ဥစ္စာကလည်းပဲအနောက်ရှိပါဆိုတာမျိုးတွေပါလို့ ခဏရှိရှိတဲ့ပါသွားတာပါဒီနည်းနဲ့ပဲအာယုန်နဲ့စိတ်နဲ့ဟာတလားပဲဖြစ်သွားအဲချုပ်တဲ့လိုက်တာခုတည်းလည်းစာရည်တတိပြလာတယ်ဒီစားကြောင့်လည်းစာရည်တတိပြလာတယ်စာရည်တတိရှိလာတဲ့အခါကျတော့ဦးတက်ကစိတ်ရဲ့ကျုပ်မှုကိုမုံချုပ်သွားတာကိုပြန်ကြည့်အောင်ပြန်ကားအောင်ပါ ဆန်းဆန်းဆန်းဆန်းကြည့်အောင်ပြုလုပ်လိုက်တာဖြစ်ဖြစ်လာရင်မပေါ်တော့ဒီစားကအားကောင်းလာပြီဆိုလို့ရှိရင်သူစိတ်ကြီးတော့ရှိတိုင်းရှိတိုင်းမှာအယုံနဲ့စိတ်နဲ့ဒီဘပုတ်တယ်ကပြည်ပြင်းနေတော့ဘာလဲဆိုတာကိုဒီဆံပြရှိဖို့မလိုတော့ဘူးဆံပြကိန်းစင်ပြီးတော့ဘလိုလိုစင်ပြီးတော့ဖြစ်တော့တယ်အတိညာနဲ့အလားဟောကြီး သိစားလာအကောင်းလာတာပဲဟွန်းအဲဒီတကူအကောင်းလဲဆိုရင်ဒီလိုငါးပါးဟာလည်းဖြစ်ခွင့်မရဘူးအထူးသဖြင့်သူရဲ့ဆံကျင်ဘက်ကြီးဖြစ်ခွင့်မရဘူးနော်အမလေးကြီးအားကောင်းလာတဲ့ခါကျတော့နှစ်တိအားမှုပီတိဟိုကအတိညာအားကောင်းတော့အတိညာတက်တော့ပီတိတွေလည်းတက်လာတာပဲအခြေစားပီတိလေးခဏခဏသိစားပီတိလေး ရှင်ဟုံးနဲ့ရှိလာတဲ့ပီတိလေးစိတ်ကြွနေတဲ့ကိုကြီးကြွတဲ့နေတဲ့ပီတိလေးဒီကုလုံးပြားပြီးတော့ကြွားပြီဆိုလို့ရှိရင်မျက်စိတော်မှာမဖွင့်ရင်တော့အတိုင်းတော်ဝင်စိတ်ရင်တော့ကောင်းနေတဲ့ပီတိရောဟောပဲခေါင်းအောင်ဖြစ်လာတာပီတိစာလေးနဲ့ရှင်းလာတာပီတိစာလေးရှင်းရင်ရထားရတာလည်းကောင်းလာတာဆန်းလာတာပါဆန်းလာတယ်ဆိုလို့ရှိရင် ဒါကလည်းလှုပ်ရှားတာဒေါသနဲ့လှုပ်ရှားတာလှုပ်ရှားမှုတွေဖြစ်ပြီးတော့ဒီကကရာခေါ်တဲ့သမာဓိသမာဓိနဲ့ဖြစ်လာတာပဲအဲဒီခါကျလို့ရှိရင်ထူးခြားခြားနိဝရဏ၅ပါးတွေဟာပေါ့လေဒီရဆက်မဆက်နေတဲ့တရားတွေအားကောင်းရင်ကောင်းတော့ခန္ဓာနိဝရဏတရားတွေကိုဖြေနှုတ်လိုက်တာလောက်ပြတ်လိုက်တာ ပယ်ပလိုက်တော့တာပဲဒီမှာအနောက်ချက်ကြီးကင်းဒီမှာတရားဥပမာလေးပြောလာတာပဲဒီမှာဆောင်းလေးအရေးကြီးတော့ရှိပါဆရာယောဂီပုဂ္ဂိုလ်ဒီလိုနဲ့ဝိစာကဆိုင်ငံတစ်ပါးကအာရှိတိုင်းရှိတိုင်းပါဘာဝဲအောင်ဆိုပြီးတော့စာပြီးနဲ့လက်ကျင်းပေါင်းစားပြီးတော့ရှင်းရှင်းလင်းလင်းရှင်းပြနေရပါတယ် ဆိုင်က၅ပါးရမှာရှေ့ပိုင်းစာမျက်နှာပါအလုပ်လုပ်ဖို့ပါပဲကျန်တဲ့စာမျက်၃ပါးကတော့အလုပ်လုပ်လို့ဖြစ်ရောက်ပြီးခုရှိပြီဆိုလို့ရှိရင်အကျိုးသဘောအနေနဲ့လုပ်လို့ပေါ်လာတာပါတမင်သူတို့ပေါ်အောင်လုပ်လို့မလို့ဘူးနောက်ဝဒနာစာမျက်တန်းလာတဲ့အခါအဲဥပဒနာကြီးအဖြစ်အပျက်ကိုခတ်သက်သက်ကြည့်မြင်လာတဲ့အခါမှာ အမှန်ကိုရှင်းလို့ဆရာကောင်းတဲ့ဆန္ဒပစ္စည်းမျိုးတွေပါလေအမှန်ချမ်းသာတာပါသစိမ့်စိမ့်နဲ့ကောင်းပြီးတော့ချမ်းသာရဲ့အကျော်မျိုးနောက်ပိုင်းကျလို့ရှိရင်အာယုံမှာစိတ်ကစိုက်ကြနေတော့တမင်သမားကြီးဖြိတ်ကြည့်တာတော့မပြတ်ခဲနဲ့စိတ်ဟာအလိုလိုပဲပေါ်လာတဲ့အာယုံကြီးစိတ်စိုက်ကြနေလို့လေဒီချမ်းသာလေးတွေ့လာတတ်ပါတယ်နောက်ပိုင်း သူအဲ့ဒါတွေတော့ပြောပြအောင်ပြီးတော့ချိန်ပြီးတော့ချိန်ပြီးတော့ကျဲလို့အာရုံမှစိတ်နဲ့ကြက်အောင်ချိန်ပြီးလို့ဤစာရာကအာရုံနဲ့ချိမိပြီဆိုလို့ရှိရင်အာရုံနဲ့ချိမိရောအများနဲ့စီချိမိရောရာအတွက်တခြားအင်အားတစ်ခုလုံးနေတယ်တုံးအားတစ်ခုလုံးနေတယ်အဲ့ဒါကိုဝေးရပါလား ကိမတစ်ခုကိုကိမအောင်လို့ပြည့်တဲ့အခါမှာတက်အောင်လည်းပဲရွယ်ကျူးပြရတယ်ချိန်ပြရတယ်ပေါ့လေကိမစီရောက်အောင်လည်းပဲအားဆက်ရပါတယ်စိတ်တော်ကြီးကိုအားဆက်တယ်ပေါ့လေတရားရှိမှတဲ့အခါမှာတကင်းပေါ်လာတဲ့ဖုံးသူကအစအာယုံစီချစ်ချင်းနေတဲ့စိတ်ကလေးရောက်သွားအောင်ပေါ့လေတွန်းအားဆိုတာပြရပါလား အဲ့ဒါတော့ဝရိယပါပဲသာမန်တွန်းအားမဟုတ်ဘူးအပူရင်းတွန်းအားစိတ်ကံနိုင်မလားတွန်းအားရဲတဲ့စီရှိရပါတယ်အဲ့လိုတွန်းအားအစင်းမရှိဘူးဆိုလို့ရှိရင်ရှိရမယ်လို့ဖတ်ရရလည်းရှိနေလို့ရှိရင်ကိုတိစ္ဆာခေါ်တဲ့အတင်းကိုအသာကြီးမရပါဘူးမလွှမ်းမိုးနိုင်ပါဘူးလေကိုတိစ္ဆာခေါ်တဲ့ကြီးမှုကိုအသာကြီးရအောင်မှတ်မိုးနိုင်ဖို့လည်း အားတစ်ခုလိုနေပါလေ။ဆရာတော်ဝိရိယဗလခေါ်တယ်ဝိရိယအားပါပဲ။ဒီတော့လောတဲ့အားတွေကိုစက္ကန့်နဲ့မလားထုတ်ရမှာအဲဒီအားကြီးအရှင်းမထုတ်ဘူးဆိုရင်ထုတ်ပြင်မယ်လို့စစ်ဆက်မှုမရှိဘူး။ခပ်ပြောခက်ရောက်ရောက်ပဲဆိုလို့ရှိရင်တော့အတင်းကဝင်လာတာပဲ။အဲဒီအတင်းဝင်လာတဲ့ပုဂ္ဂိုလ် ပုဂ္ဂိုလ်ဟာပါဠိလိုတော့ကုသိတခေါ်ကုသိတကုသိတဆိုတာပမာလို့အောက်ကြတော့ကြီးဆိုလို့ဒီလိုပဲပြန်လိုက်ပါလားဒီမှာငုံနေတဲ့အတိတ်တွေကတော့ဆက်ဆုပ်အပ်စွာမြင့်မြတ်ဆုံးတဲ့ဖြစ်နေ အဲဖြစ်လေးစီတော့သူလို့ဒီလိုရပါတယ်ခုကဆက်စုပ်ဆက်စုပ်အသာဆက်စုပ်အသာဆိုတာကအများကြီးမှာဆိုလို့ရှိရင်ယုံစရာကောင်းတော့အောင်ပေါ့ဒီဆက်စုပ်အသာသူတို့ဖြင့်ကိုကျုပ်ကိုစီးပွားအတွက်ကျိုးပန်းတဲ့နေတယ်မှာအကျအတိုင်းအဝမ်းရမှာဆိုလို့ရှိရင်ယုံပေါ်ရကောင်းတော့အောင်ပေါ့ ဖြစ်တဲ့သဘောပါပဲပြင်းနေနေတာပါလေပြင်းနေနေတဲ့သဘောပြင်းပြင်းနေတဲ့ပုဂ္ဂိုလ်သိက္ခာဝါဝါပြင်းနေတဲ့ပုဂ္ဂိုလ်အထူးသဖြင့်အခုလိုသိက္ခာကိုအတိမတိုးအောင်လို့ကြိုးပမ်းတဲ့သိက္ခာမှာဆက်ဆုပ်ဖွယ်ရကောင်းတော့ညွှန်ရကောင်းတော့ဖြစ်နေနေတဲ့ပုဂ္ဂိုလ်အာကုသိကလို့ခေါ်ရတယ်ဒီနေ့လေးကံတော်ဒီအစ်စ်ဖြစ် ရုပ်ရုပ်ရဲရဲကြီးနှုတ်ချတိတ်ချချက်ကမှုရှိတာပေါ့လေ။ဟုတ်။အဲဒါမှကိုရှိတာပေါ့။တနည်းအားဖြင့်လည်းပဲဆက်စုပ်ဖွယ်ရာအောက်တန်းစားအောက်ကိုစိတ်ကြီးတယ်။အမိပြုနေလို့တဲ့ဒီလိုရပါတယ်။ခုကဆက်စုပ်ဖွယ်ရာတော့အောက်ကိုပါပအောက်တန်းစားတရားတွေနဲ့တရားတွေကိုတိကျမိနေမိတယ်ဆိုတော့အဲ့ဒါနဲ့ဆက်ဆက် ပတ်သက်တာပေါ့။ပတ်သက်ဆက်ဆက်နေတဲ့ပုဂ္ဂိုလ်ပေါ့။အဲ့ဒါနဲ့မကင်းတဲ့ပုဂ္ဂိုလ်ဒါကိုပြောပါတယ်။အဲ့ဒါကုသိတာလို့ခေါ်ပါတယ်။အဲ့ဒီကုသိတာပုဂ္ဂိုလ်ကဘယ်တော့အပြင်းကိုမနိုင်ပါဘူး။အပြင်းကိုနိုင်တာကတော့အာရဒ္ဓဝိရိယဆိုပုဂ္ဂိုလ်။အာရဒ္ဓဆိုတာအခုလိုအထုကယောဂီပုဂ္ဂိုလ်မှာကောင်းပုံမှာအစ ပေါ်တိုင်းအာရုံပေါ်မှာစိတ်ကလေးရောက်သွားအောင်လို့အားစိတ်တဲ့တော့စတင်အစာကျိုးအထုတ်တဲ့ဝိရိယပေါ့တစ်တိုက်တစ်ဆိုင်အဲ့ဒီပေါ်မှာစိတ်ကလေးရောက်ရအောင်ရောက်အောင်လည်းပဲဒီစိတ်ရပါမယ်စိတ်တည်းတည်းရောက်ကြိုးစားနေရဒီထဲမှာအပြင်းဝင်လာပြီဆိုလို့ရှိရင်အဲ့ဒီအပြင်းကိုအတားကြီးရနိုင်တဲ့တွန်းမှုနိုင်တဲ့ဝိရိယပေါ့ အရှိန်ဖြစ်စေပေးလိုက်ရပါတယ်သူကအနိုင်မပေးဘူးအဆုံးခံဒီကအတားကြီးရစီမယ်ဆိုတဲ့အနေနဲ့ပါအရှင်ပြည့်စုံပေးလိုက်ရပါတယ်ဆယ်လိုဝိရိယမျိုးကိုတော့နိက္ခမဝိရိယလို့ခေါ်ပါတယ်နိက္ခမဝိရိယအဲ့တော့သူနိုင်သွားပြီဆိုလို့ရှိရင်တရားကြီးတက်လာတာပါပဲ။အဲဒီမှာစိတ်နဲ့တခါတည်းကိုအာရုံကြီးစိတ်ကရောက်ရောက်နေတာများတာပါပဲ အဲနောက်ဆုံးဝိရိယကတော့ဒီလိုကုသအားထုတ်တာပန်းတိုင်ပါထားတဲ့ကားစိတ်ကလေးရင်မှုရရမယ်လားကျင်းကျယ်ရလားသုံးဖို့စံတတ်တဲ့အနေလားဒီရလို့ဖြစ်လာပြီဆိုလို့ရှိရင်အတိညာပြုပါဖို့အရေးကြီးပါလားအတိညာကထိပြီးတော့ပါလေသမဏအောက်ကံကအလုပ်ကြီးအလုပ်မိနိုင်လောက်တဲ့အထိပါလေမပြောမိနိုင်လောက်တဲ့စိတ်စိတ်မကူးမိ အခုမဖြစ်နဲ့မဖြစ်နိုင်တော့တဲ့အချိန်ပေါ့လေကိုယ်နဲ့စိတ်ဆုံးရုံးလို့ပေါ့လေအောက်တန်းကအနေထားရရောက်ရအောင်လို့အတိအကျကြီးပြည့်ဝသွားဖို့ဒါလည်းအရေးကြီးပါလားအဲ့ဒီလောက်ရှိရတော့ပန်းနေထားပါအဲ့ဒီပန်းတဲ့ရောက်တဲ့အချိန်အစင်းစင်းအစင်းစင်းအဝေးအချိန်ချင်းတည်ပြီးတော့ကျူစားတာအဲ့ဒါကြီးရွယ်ချက်နဲ့ပေါ်တိုင်းအာရုံမလွတ်တမ်းအဲ့ဒီကြည့်ရအောင်လို့အားစိတ်တဲ့ဝေးရအချိန်ကြီးအမြင့်တယ် ရှေးရှေးဝိရိယကနောက်နောက်ဝိရိယကိုအကျိုးပြုတာကတော့အချိန်ရရတာတော့အဲဒီဝိရိယအချိန်ရအောင်အားထုတ်တဲ့ပုဂ္ဂိုလ်ကိုအာရထဝိရိယပုဂ္ဂိုလ်ကိုခေါ်ရတယ်မှာခန္ဓာကုတိတာပုဂ္ဂိုလ်နဲ့ဆက်နေလဲပါပဲအဲဒီပုဂ္ဂိုလ်ကတော့ဆက်နေတဲ့တရားတွေအနိုင်ရပါတယ်ပြီးတော့ပါပအကုသိုလ်တရားတွေနဲ့ရောထွေးဆက်ဆံမှုရှိတော့ပဲလေတန်တန်ကြီးဖြစ်လာတတ်တယ် ရောရုံပွဲရကောင်းတော့အောင်ကုသိုလ်အထူးသဖြင့်ကုသိုလ်ရေးမှာဆုံးနှစ်ဆင်းရဲသူကုသိတသူပြင်းဘာကြောင့်ဖြစ်ရသလဲလို့ဆိုတော့ကျန်ကကျန်ကဖော်ပြထားတဲ့ဟာတော့ဝိရိယနာဓိကန္တပ္ပသအတ္တသအလဘတော်လို့ဒီလိုအကြောင်းပြထားပါတယ် ဝိရိယအစစ်စစ်နဲ့ရယူလို့ရနိုင်တဲ့အကျိုးစီးပွားကိုလုံးမရနိုင်တဲ့အကျိုးစီးပွားကိုကြိုးစားမှရနိုင်တဲ့အကျိုးစီးပွားကိုမရလိုက်တဲ့အတွက်သူ့ရဲ့အကျိုးဟာလူပေါ်ရကောင်းတော့အောင်ဆုံးရဖြစ်နေပါပါလေ။ဆုံးရဖြစ်နေသူကုသိကြလို့ဆိုပါလေ။ ကလူချင်းလို့ဆိုရပါလေဒီလိုအကြောင်းလေးကိုပြထားပါတယ်ဆိုလိုတာကတော့တရားအမှုချင်းတရားအမှုထုတ်တာအထုတ်ပြင်တယ်လို့စစ်စစ်စစ်စစ်မရှိဘဲနဲ့အထုတ်တဲ့ပုဂ္ဂိုလ်ကလူချင်းချင်းနဲ့ပါလာပါစိတ်ကမှမပြောတာဒီလုံးဒီလုံးနဲ့မပြောတာလုံးချင်လုံးချင်လုံးရရတာပါဒီမှာအဲ့ဒါမျိုးကြတော့ကုသိတာပုဂ္ဂိုလ်တွေမှာပါပါတယ် တကယ်လူကောင်းသူကောင်းကြီးတိုင်ဝမ်းကြမှာဆိုလို့ရှိရင်အားလုံးတို့ရဲ့လူသားတို့ရဲ့အကျိုးစီးပွားအဖြစ်မှာဟာကိုရှင်တရားကိုယ်နဲ့လူမှားရအောင်ထိချုပ်တဲ့ဒီလက်သိက္ခာစိတ်ရည်တိုင်းတောင်းရင်းကောင်ရောက်ပြီးတော့စိတ်ကြီးမတန်ဆင်းရအောင်လို့စိတ်ကိုထိချုပ်တဲ့သမာဓိသိက္ခာ အဖြစ်ရနေအတိမှန်နေအခြေခံဆောက်ရအစဉ်စဉ်စဉ်ရှိပြီးတော့လောကရန္တာခန္ဓာရှိအောင်ပေါ်ဒီမဖြုံနဲ့အတိညာပေါ်ဒီအတိညာဖြစ်ဆုံးရှိနိုင်တဲ့ပညာသိက္ခာဒါလူပေါင်းလူပေါင်းနေဆိုင်ဝန်းထဲမှာဆိုလို့ရှိရင်အဲဒီသုံးမျိုးဟာအဲဒီပုဂ္ဂိုလ်များရဲ့အကျိုးရှိဖို့အစ်အမှန်ပဲ ဆရာကိုပဓာနာထားမှာလောကနဲ့ပတ်သက်ကျေးဇူးပါတယ်ဆိုတာပြောတော့ဘာမှဖြစ်လို့တာမဟုတ်ဘူးသစ္စာလေးနဲ့ပြီးသွားတော့ပါပဲလူနဲ့ရှင်ဖို့အတူတူထိထားတတ်ဖို့လည်းလူပညာရှိပြီးတော့လူထိုက်ပြီးဖြစ်ဖို့ကတော့စိတ်ခါသာဆောင်နေတာပဲအဲ့ဒီစိတ်ခါကြီးဟာတကယ်ဒီကောင်းဒီကောင်းဖြစ်လို့ရပုဂ္ဂိုလ်များရဲ့အကျိုးရှိဖို့အဆင့်မှန်တယ် အဲ့ဒီအကျိုးစီးပွားအဖြစ်မှာဝိရနဲ့ရင်းနှီးပြီးတော့ရယူရတာပါအဲ့ဒီအကျိုးစီးပွားစီမှာကိုရနိုင်တော့တဲ့အခြေအနေရှိရတာနဲ့အဲ့ဒါကြောင့်မကြိုးစားဘူးဆိုလို့ရှိရင်တော့ကုတိကြလူပြင်းစင်းပါသွားတာပါပဲသုတိကသုံးပါးထဲမှာသာသုတိကလည်းဒီသုတိက ဒီနှမျိုးကိုရေးရေးရေးနဲ့ရှောင်ရရှောင်ရတဲ့တတ်ပြီးရှိလို့ဆိုလို့ရှိရင်အဲဒီရှောင်ဖို့ကစိတ်ကဆုံးပြီးပြီးတော့ဒီတော့တာပါပဲအဲဒီလိုဆိုလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာရှောင်ရတဲ့တတ်ပြီးကမရှိတော့ကာယစရမရှိဘူးဆိုတဲ့ဒီနှစ်ပါးနဲ့လည်းအခြေကြီးပုံနေတာများပါတယ်သူအောက်တန်းလာဖြစ်သွားပါတယ် ကိုယ်တည်းကကိုယ်တိုင်းအာရုံကိုပေါ်ခြင်းမှလိုက်ပြီးတော့မပြတ်ဟုတ်ရှုခွက်စီရောက်အောင်လို့အားစိတ်ရတဲ့သတိကိုယ်ရဲ့သတိရှိဖို့ဆိုလို့ရှိရင်မလောက်တိစိတ်သုံးပါလည်းအချိန်ကုန်လာရတာမလောက်တိစိတ်သုံးပါဆိုတာသူတို့အပ္ပစီအပိုင်စီလို့ရဖြစ်စီလို့ရ ဆက်လို့ရပြည့်စက်လို့ရပေါ့ဒါမျိုးတွေကံကံကျိုးလို့လည်းကြည်တာပေါ့တည်ပြီးတာပဲဆိုတော့ပေါ့ကောင်းတာလို့လည်းကောင်းဆုံးလားဆိုတာလို့လည်းဆိုးရမြတ်အဲ့ဒါလည်းပြီးတော့တော့အဲ့ဒါလည်းအချိန်ကုန်တတ်ပါတယ်ဆိုတော့ကိုယ်လက်စိတ်သုံးမျိုးလုံးတတ်ရှင်းရဲကိုတတ်တတ်ရှင်းခြင်းပေါ့လေရေချင်းချင်းစိတ်သက်သာဖြစ်လောက်အောင်ပေါ့လေ အားဆိုင်မှုဝိရိယမရှိဘူးတတ္တိမရှိဘူးဆိုလို့ဆိုရှင်လည်းကိုယ်လုံးစိတ်ဆုံးရုံးလို့ပေါ့လေဆက်ရှင်းတဲ့အကျိုးမရပါဘူး။ဒါလည်းတတ္တိရှိရမှာပဲ။ဆိုလိုတာကတော့ဒီစိတ်တွေကိုရှောင်ရတဲ့တတ္တိရှိတယ်လို့ကောင်းတဲ့ကိုယ်လုံးစိတ်ဓာတ်အရှိမှုလေးတွေလည်းပဲစိတ်ကစိတ်ကရှိလို့ရတဲ့တတ္တိရှိရပါတယ်။အဲဒီတတ္တိရှင်ကအဟုတ္တကိုရှောင်ကုတ္တကိုဆောင်ကြတယ်ဒီစိတ်နဲ့ပြည့်စုံပြီးတော့လူကောင်း ဒီကောင်းလူမှုကြီးဖြစ်နေပါလားဆိုရုပ်တဲ့ကုဏသိတာအကျိုးမူလေဆိုရုပ်ဓာတ်တွေဆိုပြီးတော့ဆောင်ရတဲ့သတိဝိရိယကောင်းရတဲ့ကုဏသိတာအကျိုးမူတွေကိုသိရတဲ့သူလူရဲတဲ့သတိအဲ့ဒါမျိုးအရှင်းရှိဘူးဆိုလို့ရှိရင်တော့ ကိုရီးယားရဲ့အကျိုးကိုမြန်လို့တန်ဖိုးထားပြီးတော့ဒီကောင်းဒီကောင်းရှင်းပါအောင်လုပ်တဲ့နေပယ်ထဲမှာဆိုလို့ရှိရင်တော့ဒီကောင်းဒီကောင်းနေရာဆိုလို့ရှိရင်ဒီလူကဒီဆိုးပဲဆိုတော့ဒီဥမှာပဲဆိုတာပါအတိမှတ်ပြီးတော့တာပါအဆိုးအယုတ်ပဲဆိုပြီးတော့လည်းပဲအဆဲလက်ခံရတာပါအဲဒီလိုအဆဲခံရတဲ့အတွက်ခုစီကြလို့ဆိုရတယ်ခုစီတိအကောစီတိတိ ကုသိတော်ပေါ့လေ။ခုနဆောကပိုင်းကပြောတယ်လို့ပေါ့လေအလွဲမှာသွားပြီးတော့တတိကောင်းတာပေါ့။ရှောင်ရှားတဲ့အရာအရာတွေကိုရှောင်ရှားဖြစ်တဲ့တတိမမွေးဘူးပူရိအောင်ထားဘူး။ဆောက်ပွားလိုက်ရတဲ့အရာတွေကိုဆောက်ပွားလိုက်ရဖို့ရာအပြတ်ပေါ့လေတတိမမွေးဘူး။တတိမမွေးဘူးဆိုလို့ရှိရင်ဒါဆုံးနေရပါပဲ။ဒီကိစ္စတွေမှာဆောင်ရွက်ရမှာဆိုဆေးလေးစိတ်ကလည်းအရှင်းလည်းမရှိဘူးဆိုရင်တော့ဆဲเสียဖြစ်တော့တာပဲ အဲ့ဒါအဆက်ခံရပုဂ္ဂိုလ်လေခုစီကြလို့ဒီလိုဆိုရတယ်လေဒါလည်းဒီသဘာဝနဲ့တွေ့ကြည့်လို့ရှိရင်ဒါလည်းဒါလည်းဒါလည်းဟုတ်ကြတယ်ဒီမှာအဲဒီကုသိတပုဂ္ဂိုလ်ကဘယ်လိုဖြစ်တာတုံးဆိုတော့ဘုရားမြတ်စွာဘုရားဟောထားပါတယ်။ကုသိတောဘိက္ခုဒုက္ခဝိရတိ။ဘုပြောခဲ့တဲ့ကုသိတပုဂ္ဂိုလ်ဟာ စင်းစင်းရဲရဲနေရာတတ်တယ်။တွားလည်းခြင်း၊ရလည်းခြင်း။ဟွန်းထိုင်လည်းခြင်း၊အိပ်လည်းခြင်းပဲဆိုတာပါလေ။ဒီမှာဆန္ဒမရဘူးလို့ဆိုတာပေါ့။ဘာဒီနဲ့ရောထွေးပြီးတော့နေကြတော့လို့ဆိုဟောကိန်းတော့ပါပတိအကုသိကံကြီး။အမှန်တော့ဆုံးရောက်တဲ့အဖြစ်ဆိုးတွေပေါ့။အောက်တန်းစားအဖြစ်ဆိုးတွေလည်းပဲရောထွေးပြီးတော့နေလို့ပါလို့။ ကြောင့်ချမ်းသာတာမရှိဘူးလေဟုတ်တယ်လေအဲ့ဒီအခြေစိုးတွေကရှောင်ဖို့ရာအတွက်ကာကွယ်ပေးကာကွယ်ကူစားဖို့ရာအတွက်နှိမ်နှင်းဖို့ရာအတွက်အကျရှိဖို့ရာအတွက်ဒီစိတ်ကူးတော်ဖြောင်းမထည့်ဘူးဆိုတော့ရှင်စီရရနေရပါဘူးဒါရမဟုတ်ဘူးမဟာတန်ဆသရထံဖာပိတိဒီနေ့အရှိုးရှိဝအစ်စ်မှာကိုလည်းပဲဆုံးရစီပါလေ နစ်နာစေပါရဲ့ဆုံးရှုံးစေပါရဲ့တကယ်အကျိုးရှိပါလေလည်းပဲအဆုံးရှုံးပါတယ်လို့ဆိုတာပေါ့ခုနဆောစောပိုင်းကပြောခဲ့တဲ့အတိုင်းလူများရဲ့အကျိုးရှိဖို့အစ်စ်မှာဟာကိုရှင်တရားပဲဆိုတာပေါ့ကိုရှင်တရားတွေလည်းဆုံးရှုံးသွားရောဆက်လာတော့လက်ခံကြမှာပြောမှာပါလိမ့်မယ်အဲ့ဒီရဲ့ဆန့်ကျင်တဲ့အာရတဝိရိယပုဂ္ဂိုလ်ကတော့အရတဝိရောသခေါ်ဝိခွေသုခဝိရတိဝိရအစဉ်စဉ်ပြည့်စုံပြီးတော့ရဲရဲတဲ့ပုဂ္ဂိုလ်ကတော့ ဆင်းရဲတာလည်းရတတ်တယ်။ဘာဖြစ်လဲဆိုတော့ဥိကောဘာကိဘာကိအဝိစီဓာမေဟိခုနစောစောကပြောခဲ့တဲ့ဆိုးရုပ်တဲ့ကြံစိုးအကြံစိုးတွေရုပ်ထုံးမှုရှိပဲနဲ့ပေါ့လေအဲ့ဒါတွေဆင်းလို့ပြီးတော့ပေါ့လေနေရလို့ပါပဲ။အဲ့ဒီလိုဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာမိရဲ့ဘဝအစီဘဝအစစ်အမှန်ပေါ့လေမဟာတန်သရထံပြိကူရည်ရှိကိုရုပ်စီကိုစီကိုအစစ်နာကိုလည်း ဖြစ်ပြပေးရရောက်တယ်ဖြစ်ပြပေးနေတယ်ဆက်ဆိုပါတယ်အဲ့ဒါတော့နောက်ခါကျမှလက်တွေ့နဲ့ပေါင်းစပ်ပြီးပြောဟုတ်သာသုသာသုသာသု